ကျေးဇူးတော်ရှင်အကမဟာပဏိတာမောဂုတ်ဆရာတော်ဘုရားကြီးမရဗုဒ္ဓမြို့တွင်10ရက်9လ58ခုနှစ်၌ဟောကြားဆုံးမတော်မူသောဝိပဿနာတကားရှုလင်ဇောခုနှစ်ကြိမ်ကြပုံတရားတော်မိမိတို့ဥပဒနာလုပ်လုပ်ဖို့ရဟာတဲ့ဘုန်းကြီးများကလည်းတိုက်တွန်းတယ်ပြစ္ဆုတ်ပန်တန်တရား နှဖျားအကျိုးကိုများစေနိုင်တယ်ဆိုတာမှတ်ကြရမယ်ပစ္စုပန်သံဃာနှဖျားအကျိုးကိုများစေနိုင်တယ်လို့မှတ်ရမယ်အဲ့တော့ကိုဝိပဿနာတစ်ခါရှုရင်ဒီဘက်ကနေပြီးဒီကလာဒကာဓမ္မတွေကကိုယ်စိတ်ကလေးတစ်ခုထားတာပေါ့လောဘစိတ်ဖြစ်ဖြစ်ဒေါသစိတ်ဖြစ်ဖြစ်မောဟစိတ်ဖြစ်ဖြစ်ဝိဇိကိစ္စစိတ်ဖြစ်ဖြစ်ပြန်လည်တဲ့စိတ်ဖြစ်ဖြစ်ထားတာပေါ့ဥလာဘုရုဒ္ဓဂါသိုက်တို့ကနော် ဒါလေးကဖြစ်ပြီးပြက်တာပဲလို့ဆိုတာသည်မက္ခင် ကသိတာပဲမက္ခင်ကသိတော့ဘယ်နှခါသိကြတော့ဆိုတာတက္ကသိုက်တော်ဥလဘုရောမေးဖို့လို့မက္ခင်ကဘယ်နှခါသိကြတော့လို့မေးလို့ရှိရင်ဖြင့်ပထမတဏ္ဏမနဲ့တခါသိသိပြီတဏ္ဏမစိတ်ကလေးချုပ်သွားနောက်နှစ်နံပါတ်နဲ့သိပြန်တယ်ကောင်းပြီဒါပြင်နောက်ခုနှစ်နံပါတ်နဲ့သိ ဒါဖြင့်ခုနှစ်ခါသိတာပေါ့ခုနှစ်ခါသိတယ်လို့မှတ်ကြရမယ်အဲ့တော့ကိုဒကာဓမ္မတို့ဖြစ်ပျက်ကိုတစ်ခါရှုလိုက်လို့ရှိရင်သိတဲ့စိတ်ခုနှစ်ကြိမ်ဖြစ်တယ်လို့မှတ်ပါသိတဲ့စိတ်ခုနှစ်ကြိမ်ပါလေခုနှစ်ကြိမ်ဖြစ်တယ်လို့ဒါဖြင့်ကျတော့ဘယ်စိတ်ရှုရှုဇောခွန်ကြိမ်ဖြစ်တယ်လို့ဘုရားဘုရားတရားတိုက်တို့ကမှတ်ရမှာ ဘယ်ခါရှုရှုခဏချိန်ဖြစ်ပါလေခဏချိန်ဖြစ်တယ်ဒီဉာဏ်သောတစ်ခုတည်းဉာဏ်ဉာဏ်တစ်ခုတည်းကိုမဂ္ဂင်၈ပါးကိုကဒကာဓမ္မတို့မဂ္ဂင်၅ပါးနဲ့ဖြစ်လဲဒီထဲလည်းမဂ္ဂင်၅ပါးနဲ့တစ်ချိန်ဒါလည်းမဂ္ဂင်၅ပါးနဲ့ဘယ်နှချိန်ပါလဲအားလုံးခုနှစ်ချိန်ဖြစ်တယ်လို့မှတ်တာတော့မဂ္ဂင်၅ပါးနဲ့ရှုလဲခုနှစ်ခါဖြစ်တယ်လို့မှတ်ရသဘောကျ ကောင်းပြီဒါဖြင့်ဟောဒုဥပဒနာရှုတဲ့အခါကြတော့ဝိပဿနာမဲ့ဇောဟာခုနှစ်ခါတောင်ဖြစ်ပါရဲ့လားလို့ကိုယ်စိတ်ထဲမှတ်ထားကြတခါရှုရင်ဘယ်နှခါဖြစ်တယ်ဖြစ်ပြကလေးကိုမြင်တယ်လို့ဆိုလို့ရှိရင်ဖြင့်ခုနှစ်ခါဖြစ်တယ်အဲ့တော့ခုနှစ်ခါဖြစ်တာကိုဓမ္မတွေကသိထားတော့မှာဟောတို့တခါ အဖြစ်ပြက်ကလေးတစ်ခါရှုလိုက်ရင်ဇောခွန်ကြိမ်တောင်ဖြစ်တယ်ဆိုတဲ့ဥစ္စာကိုတရားဓမ္မတွေကမှတ်ထားရမယ်။ကောင်းပြီဒါဖြင့်ဇောခွန်ကြိမ်ဖြစ်တော့ကိုတပည့်တော်ခုနခါသိတာပေါ့ဗျာဖြစ်ပြက်ခုနခါသိတာပေါ့လို့ဆိုတာတရားဓမ္မတွေမှတ်ထား။အဲ့ဒါဒီဘုလားဘုရောတရားသိတုကအကျိုးပေးကိုရှင်းပြအောင်။မှန်ပါပါအကျိုးပေးရှင်းပြအောင်ပဲတဲ့။ ဓမ္မတို့ကနောက်ရှင်းမှာပါပါလိမ့်အကျိုးပေးရှင်းပြအောင်မယ်ဆိုတာမှတ်ပါပထမဒီစိတ်ကလေးဒီထဲမှာလည်းမကင်၅ပါးပါတာပဲစေတနာလည်းပါတာပဲမကင်၅ပါးလည်းပါတယ်စေတနာတွေလည်းပါတယ်ဒီထဲမှာပါတယ်စေတနာကဒီဘဝအကျိုးပေးရမယ်လို့မှတ်ပါသဘောကျ ဒီဘဝရှုပေးရမယ်လို့တရားဓမ္မတွေမှတ်ထားကြမှာဒီဘဝဘယ်ချိန်ကစရှုပေးမှာတုံးလို့မဲလို့ရှင်းမြအခုချိန်ကစပြီး9ရက်အတွင်းသို့မဟုတ်ရင်9လအတွင်းသို့မဟုတ်လို့ရှိရင်9နှစ်အတွင်းဒီထဲပါတဲ့မဂ္ဂင်ကရှုပေးမှာမဂ္ဂင်ဆိုသောကြောင့်ကောင်းကျိုးသာပေးလိမ့်မယ်လို့တရားဓမ္မတွေကမှတ်ထားတယ်ဒါဖြင့်ဒီလောက်ဒီ လင်းလင်းမြန်မြန်ကျိုးပေးတဲ့လို့ပေါ့ဗျာရှင်းကြဒါဖြင့်ဒိဋ္ဌာရမအကျိုးပေးတာပထမဇောပဲဥပဒနာရှုတယ်ပထမဇောကဘယ်ချိန်ကျိုးပေးပါလဲဒိဋ္ဌာရမအကျိုးပေးတယ်လို့ဒကာရမတွေကမှတ်ထားပါဘယ်ဒိဋ္ဌဓမ္မဆိုတာဘယ်လိုပါလိမ့်မလို့ဆိုတော့ယခုရှုတဲ့အချိန်ကစပြီး9ရက်အတွင်းဒီကျုံးပေးတဲ့9လအတွင်း အာဒီခုနကမှယုံပေးသေးရင်အဲ့ဒါသူ့စွမ်းရည်သတ္တိရှိတယ်ပရမဇောရဲ့ဗာရမခင်အကျိုးပေးပုံကိုကန့်တက်လိုက်တဲ့ရဲ့သဘောကျဒါကြောင့်ဓမ္မတွေဖြစ်ဖြစ်ရှုပါရှုပါဆိုတဲ့ဥစ္စာဒီပရမဇောများများ ပေါ်အောင်လို့ခိုင်းတယ်ဒီပရမဇောများများပေါ်အောင်လို့ခိုင်းနေတယ်လို့ကုလဘူးမှားရလိမ့်မယ်ဒါဖြင့်ဒီပရမဇောကိုဆရာဘုန်းကြီးကဘယ်နဲ့ကြောင့် ပေါ်စေခြင်းပါလိမ့်မလဲပရမဇောကဝိပဿနာပရမဇောလည်းဖြစ်အမြတ်ဆုံးပရမဇောလည်းဖြစ်ဒါနကုသိုလ်တဲ့လည်းဒါနကုသိုလ်ပရမဇောတဲ့လည်းသူကမြတ်သီလကုသိုလ်ပရမဇောတဲ့ကောသမထပရမဇောတဲ့ကောကောင်းပြီဒါဖြင့်ဝိပဿနာပရမဇောကမြတ်တယ်လို့ဆိုတာသိတော့အကျိုးပေးသူသာဆုံးပေါ့သဘောပါကြ ဒါပြန်ဥပဒနာကြက်ကြက်ရှုကြက်ကြက်ကြက်ရှုကြက်ဆိုတော့ဒီဇောဟာအရင်ဆုံးပေါ်တဲ့ဇောပဲဖြစ်ပြအရင်ဆုံးမြင်တဲ့ဇောပဲသဘောကျဖြစ်ပြအရင်ဆုံးမြင်တဲ့ဇောဖြစ်လေသောကြောင့်ဒကာရမတို့သူချုပ်ပြီးမှဒုတိယဇောကမြင်တာကိုရှင်းမလားရှင်းပါဘူးဒုတိယဇောချုပ်ပြီးမှဖြစ်ပြကိုတတိယဇောချုပ်ပြီးမှသဘောကျ အင်းကရုဒ္ဒဇောချုပ်ပြီးမှပြေသမဏဇောချုပ်ပြီးတော့မှသတ္တမဇောကဖြစ်ပြမယ်သတ္တမဇောချုပ်ပြီးမှသတ္တမဇောကမြင်တယ်ဆိုတော့ကျွတ်မဥပဒနာရှုတဲ့စိတ်ကုန်သွားသဘောကျအဲ့တော့ကိုအကျိုးပေးရကာလာဆိုတော့ပထမဇောကဒကာရမတွေကိုအကြောင်းတိုက်ဆိုင်လို့ကတ္တအန္တရာယ်တွေ တွေးမယ်ကြံအောင်တော့သူကအကျုပ်ပေးပလိုက်သူကပထမဆုံးကအကျုပ်ပေးနေတော့ကောင်းကျုပ်ပေးနေတော့ဟိုကတည်းကမလာနိုင်တော့သဘောကျဒါရင်ပရမဇောတိတရားဓမ္မတွေဟာပြစ္ဆုပန်အကျိုးဆိုင်လို့ပြောပေါ်လာမဲ့ကမျိုးကိုလေပရမဇောကအကျိုးပေးလိုက်တဲ့တွေ့ကခွေရသဘောကျဒါရင်ပရမဇောလှုပ်ထိုက်မလှုပ်ထိုက်လှုပ်ထိုက် ပရမဇောကိုဖြင့်ကြိုးစားပြီးဒီကလာကိစိုက်ပါပရမဇောလာလို့ရှိရင်လည်းအလေဇော၅ခုပေါ့လာမှာပဲမလာပါနဲ့ဆိုရရသို့တော်လေဇော၅ခုကတော့နောက်မှချုပ်ပြီးဒီသရမဇောကတော့ကန်ထိုက်တဲ့အတွက်ဒုတိယဘဝချုပ်ပြီးအလေဇော၅ချက်ကတော့တတိယဘဝကဆက်ရင်နိဗ္ဗာန်ရသည့်ဘဝတောင်သူချုပ်ပြီးဒါရင်ပရမဇောကယခုဘဝ ဟောဒီသတ္တမဇောကဒုတိယဘဝဒုတိယဘဝအကျိုးပေးအလေဇောကတတိယကစရေနိဗ္ဗာန်မရမချင်းလူသွားရအရိပ်ပါသလိုလိုက်နေတယ်လို့မှတ်ပါဒါရင်ဥပဒနာတခါရှုလိုက်တယ်ဆိုရင်ခုနှစ်ကြိမ်ဖြစ်တော့ကျေးဇူးမများတာလေလို့ပါသေးတယ်ဒီဘဝအတွက်ကပထမဆုံးနောက်ဘဝအတွက်ကဒီသတ္တမဇောနောက်ဘဝအတွက်က ရှင်းမလားနောက်ဒုတိယဘဝအတွက်အလေဆုံး90ကတတိယကဆက်ရင်နိဗ္ဗာန်ရသည်ဘဝတောင်သူတို့အကျိုးပေးရှင်းမလားပရမဇောကဒီဘဝအတွက်ရှင်းပြီနော်တတမဇောကဒုတိယဘဝဒုတိယထည့်ပေးနောက်နောက်တည်းကရှင်ကြီးကိုတတမဇောကဘယ်ဘဝကျိုးပေးမယ်တဘောကြအလေဆုံး90ကတတိယဘဝကဆက်ရင် နိဗ္ဗာန်မရမချင်းချုပ်ပေးမယ်သဘောကျဒါဖြင့်ယခုဘဝရုပ်ပေးမဲ့ဇောကဘယ်ဇောပါလဲဒါဖြင့်ယခုဒကာရမတွေအမျိုးမျိုးဘုံဘုံဒုက္ခယောဂတွေဖြစ်တယ်အစရှိသည်ပေါ့ဗျာကတ္တေကအမျိုးမျိုးရှိပေဆရာန္တရတခုတည်းများပေအမျိုးမျိုးဘုံဘုံမရှိကြဘူးလားအဲ့ဒါတွေကိုယခုဘဝ ရောခွန်ရင်ထဲမှာဘ누구ကကာကွယ်ပေးလိုက်မယ်ဆိုတာယနေ့ရှင်းပြရှင်းပြတော့ဘာတွေ့ပါလိမ့်တကယ်သိရှင်းမလားရှင်းပါပြီဒါဖြင့်ကျွတ်တို့ခုလက်ငင်းကျေးဇူးရှိမှာကဘ누구ပါလိမ့်ပထမဆုံးပဲဆိုတာဒကာရမတွေကမှတ်ထားပါဒါဖြင့်ပထမဆုံးလာရင်လဲအလယ်ဆုံး၅ခုကလည်းလာမှာပဲသတ္တမဇောကလာမှာပါ လာမှာပဲဆိုသဖြင့်ဥပဒနာရှိရင်လည်းဒီခုနှစ်ချိန်မပေါ်ပဲနဲ့မနေပါဘူးသဘောကျဒါဖြင့်ဗြဟ္မဇောသည်မနေ့ကလည်းပြောခဲ့တယ်ဒီနေ့ထပ်ပြီးပုံစံချပြီးဝေဖန်ပေးပါတယ်ပုံစံချဝေဖန်ပေးလိုက်တဲ့တွေ့ဒီဓမ္မတွေမှာအင်းဒီဥပဒနာပထမဇောမပေါ်ပေါ်တို့ကြိုးစားမှပဲလို့ဖြစ်ပြမြင်လဲသူကပေါ်တော့တာ ပေါ်ဘူးလားပေါ်လို့ရှိရင်လေသူတဲမှာပါတဲ့မက်တွေကအကျိုးပေးရင်ဘယ်တော့အကျိုးပေးမလဲအေးယခုနေ့ကစရေအေးခုနှစ်ရက်အတွင်းခုနှစ်လအတွင်းခုနှစ်နှစ်အတွင်းဓာတုတ္တိဆိုတာပေါ်လားပေါ်ပါဘူးဒါဖြင့်ဓမ္မတွေ အမျိုးမျိုးဖုံဖုံသောအန္တရာယ်တွေပါတွေကိုယခုဘဝကာကွယ်ပေးမှဖြင့်သူပဲတပည့်ကြအမျိုးမျိုးသောကတ္တယအန္တရာယ်တွေကြောက်เสียလန့်เสียတွေလာခဲ့လို့တရားဓမ္မတွေမှာကြုံလို့ရှိရင်တရားဓမ္မတွေဆရာဘုန်းကြီးကလက်နဲ့ကောင်းပေးထားလက်နဲ့ကောင်းပေးထားတော့ဟေးဒီပရမဇောဟာတန်မြင်ရမဟုတ်ဘူးနော်ဟုတ်လား အလွန်ကိုကျူးဝေးဖြစ်တယ်ဆိုတာသဘောကျဒါကြောင့်သူဒိဋ္ဌဓမ္မဝေဒနိယကံလို့ဆိုဘာကံနဲ့ဒိဋ္ဌဓမ္မအကျိုးပေးတဲ့ကံပဲဆိုတာဘယ်လိုဆိုကိုဆိုတာပဲရှင်းကြကောင်းပြီဒါဖြင့်ပထမဆုံးဒီဒိဋ္ဌဓမ္မရုပ်ပိတိုင်တယ်ဆိုတာသဘောကျကြ။ဒါပြန်ဥပဒနာရှုတိုင်းရှုတိုင်းပထမဆုံးပါရလမ်းပါဘူး။ ပါတိုင်းပါတိုင်းကျွတ်တို့သည်ခုနှစ်ရက်တွင်ခုနှစ်လတွင်ခုနှစ်နှစ်တွင်သူ့ကျိုးပဲကိုကျွတ်တို့ကိုယ်ပိုင်ရလိမ့်မယ်ဆိုတာကတော့ဖြင့်အမှန်ပဲသဘောကျဒါဖြင့်သူစီကျွတ်တို့ဝိပဿနာဤအန္တရာယ်တွေကိုလည်းကာကွယ်ပေးမှာဟုတ်ကလားရောက်စရာလမ်းစရာတွေပြောစံကြဆိုစံကြမျိုးမျိုးဖုံဖုံတွေပေါ့ဗျာ အဲ့ဒါတွေကိုလည်းပရမဇောမရှိတဲ့ပုဂ္ဂိုလ်မှာကုသိုလ်ဝိပဿနာပရမဇောမရှိတဲ့ပုဂ္ဂိုလ်မှာမကာကွယ်နိုင်ဘူးဝင်လာမှာပဲဝိပဿနာပရမဇောရှိတဲ့ပုဂ္ဂိုလ်ကြတော့ရှင်းမလားရှင်းပါဒါဖြင့်ဒီလောက်ကိုဓမ္မတွေဒီကျိုးစားလောက်ရလိမ့်မယ်ဆိုတာကိုမနေ့ကလည်းသတိပေးခဲ့ဒီနေ့လည်းသတိပေးပြန်တယ်ဆိုတာဒီဓမ္မတို့အရင်တဲ့ဝရိယပို့ပေးပါလို့တိုက်တွန်းတာပါပဲ ဘေးတုံမလားကောင်းပြီဒါဖြင့်ဒီဗရမဇောတိတရားဓမ္မတို့ဤကုသိုလ်ဗရမဇောလည်းဖြစ်နေသောကြောင့်ကိုးစားရအားထားရအစ်စ်ဆိုတာပေါ်ဗလားဒါဖြင့်ခင်ဗျားတို့ကိုယ်စားရအထာရရှိသည်ကုသိုလ်ပထမဇောပဲဆိုတာမှတ်ထားပါဒီပြန်သတ္တမဇောရဲ့ဒုတိယဘဝမှာကိုယ်စားရအထာရမှာ အလေဇောတွေကတတိယဘဝကစပြီးမှသူကကျုပ်ပေးမှဖြစ်နေတော့သူ့ကိုယ်စားလည်းတတိယဘဝကြမှသူကကူညီပေးမှကိုဒါပြင်သူတို့အကူညီတကယ်တမ်းလည်းလည်းများများပေးနိုင်တဲ့ဥစ္စာကိုကျွတ်တို့သည်အရေးမကြီးဘူးလားအရေးကြီးတော့တရားသိပဲဇောပါလေပေါ်ပါလားဒါပြင်တရားဓမ္မတို့ပရမဇောအရေးကြီးတယ်ဆိုတာပေါ်လာပြီကဲဒီပရမဇောက ဘယ်နဲ့ကြောင့်သူကကတ္တိပါရီကြောင်ကျေစုပြုနိုင်ပါလိမ့်မလဲမေးဖို့မလိုဘူးလိုတယ်ဆိုတော့အင်းသူဒီကားလို့ဆိုလို့ရှိရင်ဖြင့်တတိထက်လို့ပဲလို့ပဲအဖြေအကျမ်းပေးရတတိထက်လို့ပဲလို့အဖြေအကျမ်းပေးပါတယ်ဒကာဓမ္မတို့အဲ့တော့ဒီဒကာဓမ္မတွေမှာနောက်ဘဝတုန်းကဒီလိုလဲသာသနာတွင်းကလည်းဂျုံခဲ့ပုံကမရဘူး မရတော့ဘူးတဲ့ကိုပြုတ်ထားတဲ့အကုသိုလ်ကံတွေကဒီအလေဆုံးငါးချက်တွေကအကုသိုလ်လေဆုံးငါးချက်နောက်ဘဝများစွာကပေါ့ဗျာဒါတွေကနောက်ကလိုက်မနေပဲဘူးလားလိုက်နေတော့ကြဒကာဓမ္မတွေမှာအပရာပရိယဆိုတဲ့အလေဆုံးငါးချက်ကံတွေကနောက်ကလိုက်အကုသိုလ်ကံတွေလိုက်နေတယ်လိုက်နေတဲ့တွေ့အခုခံပါဥမ္မတပုံထားတာလေအင်းသူကြောက်ရတာပဲအစိုးရပြောင်းလဲကောကြောက်ရပါ မဖြစ်လို့တရားဓမ္မတွေကြောက်စိတ်တွေခဏခဏပွားနေရပါလိမ့်မလို့ဆိုတော့အိုးသူအကုသိုလ်ကံပရာပရိယကံတွေကနောက်တုန်းကပြုထားတဲ့အကုသိုလ်လေဆုံးငှက်ချက်တွေကနောက်ကလိုက်အဲ့ဒါကအကုသိုလ်လိုက်ရှင်းမလားဘာတွေများလိုက်အဲ့ဒီအကုသိုလ်တွေကလိုက်နေတော့သူတို့အကျိုးပေးမလို့လိုက်မင်းတို့စီဝါပြအောင်လူသေးအောင်ယောဂထူအောင်ဘဝများယောဂပြုထားတဲ့အပရာပရိယတွေကမလိုက်နိုင်ဘူးလား အဲ့ဒါကျွတ်တို့ဘာနဲ့တားရမှာတုံးဆိုတဲ့မေကွန်းလုံးလာလိုက်လာတယ်မလိုက်လာဘူးဆိုတာတော့မမင်းနဲ့တော့လိုက်တာသေးကြတယ်လိုက်တာသေးကြတော့ဘယ်လိုလိုက်တာသေးကြတုံးလို့မေးတဲ့ခါကျတော့ခမရတဲ့ကျွတ်တို့လင်းရှင်နဲ့ဆံကန်းနဲ့နေလာခဲ့ရတယ်ဘယ်ကကလာမှဒီကောင်းတဲ့ရဲ့လို့ဟုတ်ဘူးလားမကြရဘူးသတ္တန်တွေဖြတ်တန်တွေခိုးတန်တွေဝက်တန်တွေတိုက်တန်တွေ ဟုတ်လားသေကံတွေပဲအမျိုးမျိုးပုံပုံကကြီးကဝိုင်းနေတယ်ဆိုတာပြည့်တွင်းကလည်းကကြီးဝိုင်းနေလို့သဘောကျစစ်ပြီးတော့လည်းကအမျိုးမျိုးတိုက်နေလို့မဆွနိုင်ဘူးလားအဲ့ဒါဘယ်ကံတွေကလိုက်လာလို့ဒီတို့မှဒီကြောက်ချင်းလန့်ချင်းအလုတ်တွေဖြစ်နေရပါလိမ့်မလဲလို့မေးဖို့မလိုဘူးဟောဒီအလေဆုံးနှက်ချက်လိုက်နောက်ဘဝက ဘဝပေါင်းများစွာကပြုထားတဲ့အလဲစိတ်အကုသိုလ်အလဲဆုံး၅ချက်ကနောက်ကလိုက်သူကတတ္တရာဘဝကစရဲ့နိဗ္ဗာန်ရသည့်ဘဝတောင်လိုက်တတ်တဲ့တရားဒါဖြင့်တို့မှကြောက်လန့်ပြီးဘေကကလမှာရောင်ပြင်းဝယ်ပြင်းနဲ့အင်းနေရတာစိတ်လက်ကောင်းမွန်ချပြီးနေရတယ်မရှိဘူးဘယ်နဲ့များချိုးပေးပါလိမ့်မလို့လို့မမေးနဲ့ဒါတွေလိုက်ဘယ်တော့မှတွေလိုက်တာပါလေ နောက်ဘဝများစွာကတွေကလိုက်အဲ့တော့ကျွတ်တို့မှဒီလိုကံနေနောက်ကလိုက်နေတယ်ဆိုတာသဘောကျဒါဖြင့်ကံလိုက်တယ်လို့ရှိရင်ဖြင့်ကံနဲ့တားမှရရှင်းမလားဘာလိုက်နေကံလိုက်နေကံနဲ့တားမှရမယ်ရှင်းမလားကံနဲ့လာတာကိုကံနဲ့တားမှရမယ်ဆိုလို့ရှိရင်ဖြင့်တရားဓမ္မတို့ ခုနကကဝိပဿနာရှုတဲ့အခါမှာဖြစ်ပြက်မြင်မကံ၅ပါးပါဘူးရှုခြင်းနဲ့စေရနာကောင်ပါဘူးလားဒါဖြင့်ဒီထဲမှာကံလည်းပါတယ်ဉာဏ်လည်းပါတယ်ရှင်းမလားပထမဆုံးလည်းဘာပါပါလိမ့်ကံလည်းပါတယ်ဉာဏ်လည်းပါတယ်ကံကကာဇာတာဖြစ်နေပါတယ်ဉာဏ်ကတော့ဖြစ်ပြမြင်သောကြောင့်သူတ္တတိပဲရှင်းမလား တဲတခါသက်ဘုရမဇောတဲ့ဘာလဲပါပါလိမ့်ဒါဖြင့်ဒီကံညာနဲ့ခမည်းတော်နောက်ကကံတွေကိုတားရအောင်ဘုလားဝိရိမ့်မိဘာနဲ့တားရမလဲဒီကံညာနဲ့နောက်ကလိုက်လာတဲ့အလေဆုံးကားချက်ကံတွေပေါ့ဗျာအဲ့ဒါတွေဒါနဲ့မှမတားလို့ရှင် ဖြစ်ကုန်ဖြစ်အဲ့ဒီတော့ကိုဘုန်းကြီးအခုရှင်းလင်းပြီးပြောနေတာက ဒကာဓမ္မတို့ကအေးဆက်ဆက်နေ မှစိုးလို့နော်ဒီလိုလိုက်နေတာမရှိလို့ရှိရင်လည်းခါအေးနေကြပေါ့အခုတော့လိုက်နေတယ်ဆိုတာကလည်းခင်ဗျားတို့နှစ်ပေါင်း20တိုင်နဲ့နေလာခဲ့ပြီအထိတ်ကလည်းနဲ့ပဲနေပြီးခဲ့ရတာပဲပြီးခဲ့ရဘူးလားပြီးခဲ့ရတယ်ဟိုဘုံတွေကပါရကြတုန်းကရှင်ကိုယ်ရင်ကိုယ်ရပြစ်ပြီးပြေးကြပြေးရဒီကံနေလိုက်တယ်ဆိုတာကသိကြပါလား အဲ့တော့အွန်တို့အနောက်ကတိတ်ကံတွေကဘာကံတွေပါလိမ့်မလို့လို့မေးလို့ရှိရင်အကုသိုလ်ကံတွေလိုက်သဘောကျဒါဖြင့်တရားကုသိုလ်ကံတွေကိုဘာနဲ့တားမတုံးလို့ဆိုလို့ရှိရင်ယခုဘဝဥပဒနာအားထုတ်တဲ့ပထမဇောတိဥသောကံနဲ့ညာနဲ့တားပါဘာနဲ့တားကြမလဲရှင်းမလားရှင်းပါဘုရားသစ္စာ ဘယ်နဲ့ကြောင့်ဆရာဘုန်းကြီးရေးရေးပြောနေတယ်ဆိုတာကိုလည်းသိရပေါ့ဗျာအသမလန်နေမျိုးမျိုးဖုံဖုံခင်ဗျားကြက်တယ်လို့ကြက်လုံးဝနေရမကြဘူးဆိုတော့သိတယ်လို့သိနေတော့အော်တို့အကုတုကံလိုက်နေတယ်ဆိုတာပါလားပါလာတော့ဒီစိုးကိုကျွတ်တို့အကုရဒါပြန်အတ္တရတနောနာထောဆိုတဲ့အတိုင်းမိမိပြုထားတဲ့ဒီဥပဒနာကုသိုလ်ပဲအကုကကုသိုလ်ထဲမှာလည်းဒီပရမဇောပဲ အခုရေဒီကာကွယ်ပေးမှာကပြန်သူ့ပဲရှင်းမလားဒါဖြင့်ဒီဥစ္စာမလုတ်ဖဲနေလို့ရှိရင်ခမည်းတော်နောက်ကန်တွေကထင်လို့ကျိုးပေးပြန်သူ့ကိုအားထုတ်နေလို့ရှိရင်ဖြင့်သူကတားလိုက်သူကကုသိုလ်ကုသိုလ်ဆိုတာဘာလို့တတ်တယ်ဆိုတော့အကုသိုလ်ကိုဖြတ်တတ်တယ်ကုသိုလ်ဆိုတာဘာလို့တတ်အကုသိုလ်ဖြတ်တတ်တယ်ဆိုတော့ ဒါကသက်ရိပ်ပြီရောပေါ့အင်းဒီကုသိုလ်မရှိရင် तू ကဆယ်နိုင်ချုပ်ပြီဒီကုသိုလ်ရှိနေ तू ကဖြတ်ပဲမင်းတို့မလာခဲ့နဲ့ဆိုပြီးဖြတ်မပေးဘူးအဲ့တော့ तू ကဖြတ်ပေးမှဧကံသိရသားနဲ့မှจิตုကလက်နဲ့ကောင်းကိုယ်လက်ထဲကိုညံတဲ့ကိုဝန်းတဲ့မထားဘူးဆိုလို့ရှိရင်မင်းတို့နောက်ကလိုက်လာတဲ့ကံတွေထင်သလိုစီမံမယ်ရှင်းမလား နောက်ကလိုက်လာတဲ့ကံတွေကဗါတဲ့ထင်တယ်လို့စီမံလိမ့်မယ်ဘယ်နဲ့ကြောင့်ထင်တယ်လို့စီမံနိုင်မလို့ဆိုတော့အတားမရှိလို့အစီမရှိလို့သူတို့ဝင်ရင်လို့ဝင်တယ်ဟုတ်လားဘူးကျင်납ကျင်납ဒါဖြင့်ခမည်းတော်ကြားဘူးတဲ့အတိုင်းပထမဇောကဒိဋ္ဌဓမ္မရှုပေးတယ်ကွာသဘောကျအဲ့တော့အာဟုဇောပထမဇောကလည်းဒိဋ္ဌဓမ္မရှုပေးတာပဲအခုဝိပဿနာပထမဇောကရော အဲဒီဟာကိုကိုးစားအာထာပြုကြလို့ဆိုတာခင်ဗျားတို့လုံးမရမယ်လို့မလုံးလို့ရှိရင်တော့မလုံးလို့ရှိရင်ဒီလိုပေါ်ကူမပေါ်ဘူးပေါ်လာလို့ရှိရင်လည်းဒါနကုသိုလ်တဲ့သူထက်တယ်သီလကုသိုလ်တဲ့သမထကုသိုလ်တဲ့ဒါပြန်ဆယ်ဆုံးကုသိုလ်လို့ဆိုရင်လွဲသလားအဲ့ဒီတော့ဒကာဓမ္မတွေဒီဟာကိုများများဝန်းတဲ့မှာ ပထမဇောပေါင်းခဏခဏပေါ်ဖို့တခါသိအရေးကြီးတယ်ဆိုတာသဘောကျကောင်းပြီဒါဖြင့်ကျွတ်တို့ခမရတို့သည်ဘယ်လိုနေကြဘယ်လိုထိုင်ကြမလဲလို့မေခွန်းထုတ်လို့ရှင်းဖြင့်ဝိပဿနာရှုနေမယ်ပြောလိုက်တာပေါ့ရှင်းမလားရှင်းပါဘယ်လိုလုပ်နေမလဲဝိပဿနာရှင်းဒီဇောကစလာတပည့်ကြဒီဇောမပါဘဲနဲ့ရှုလို့ရမရပါဘူး ဒါပဲဒကာဓမ္မတို့ဒီဥစ္စာရွတ်တို့ကိုးစားရအားထားရအရှိအကုသို့နောက်ကပါလာတဲ့တွေကိုလည်းသူဖြတ်ဖြတ်ပြီသူကကောင်းချိုးသူကပေးပလိုက်တပည့်ကြသူကဒီဘဝမှာယူပေးမဲ့တရားဖြစ်လေသောကြောင့်လူကောင်နှက်ကောင်ဖြောင်းတော့သူမလုပ်ဘူးကတ်သုံးပါးကြော်လွှမ်းနိုင်အောင်ရှိဝဥစ္စာယရနာတို့ဖွင့်ပြအောင်ဒါပဲတန်ဒါပဲတန်နေတယ်သူက ဒုတိယဘဝတော့မင်းကျိုးပေးကြမှာဆိုတော့ तू မပေးနိုင်ဘူးမစွန့်နိုင်ဘူးတဲ့ဒုတိယဘဝကျိုးပေးဖို့တော့ तू မစွန့်နိုင်ဘူးဒုတိယဘဝကျိုးပေးမှလည်းဒီရှိနေပေါ့တတိယဘဝကျိုးပေးမှဒီငါးခုရှိနေပေါ့အဲ့တော့ तू စခန်းနဲ့ तू တပ်ပိဥစ္စာရွှေဉဏ်တော်နဲ့ပြောထားတယ်သူကျိုးပေးဘုရားမှသိတာဟုတ်ကျွတ်တော်ကဘုရားကြီးတတိသားတွေဖြစ်လေလို့သာဒကာရမတွေဒီဟာကုကြဆိုတော့ तू ဟောတဲ့တိုင်ဟောရတယ် သဘောပါလားကဲသဘောပါလို့ရှိရင်ဖြင့်တပည့်တော်တို့ဘာနဲ့ဒီကြိုက်ကြောင်လို့အောင်မာတော့မေးရင်ဖြေထွက်ပါဘယ်လိုထွက်ပါဝိပဿနာဗရမဇောပေါအောင်များများလို့ဖြည်းဖြည်းများများမြင်အောင်လုပ်ရုံပဲဖြည်းဖြည်းခဏခဏမြင်အောင်လုပ်ရုံပဲဒါကသိဘာနဲ့နေလဲဖြည်းဖြည်းခဏခဏမြင်အောင်ဆိုတော့ပထမဆုံးမြင်တာဗရမဇောပဲ ဒုတိယမြင်တာကသဘောကျတတိယမြင်တာကတတိယဇောပဲဆိုတာသိကြဗလားဒါဖြင့်ပထမမပါဘဲနဲ့ဒုတိယတတိယသရုတ်သတ္တမမဖြစ်နိုင်ဘူးဆိုတာသဘောကျဗလားဒါဖြင့်သူစီကားလို့ဆိုလို့ရှိရင်ကံတဲ့အကုသိုလ်ကံကိုတားတဲ့တရားရှင်းမလားဘယ်နဲ့ဆိုပါမလဲ အကုသိုလ်ကံကိုတားတဲ့တရားလို့ဒကာတိုက်ဆိုရတော့ဒါဖြင့်ကုသိတိဘောပကေကလျာဏိစရယဏိကံပိဝိဇံတင်းတိကုသလာကုသိတိဆက်စုပ်ဖွဲ့ဖြစ်ကုန်သောပါပကေယုံမာကုန်သောဓမေနောက်ကလိုက်ရတဲ့အကုသိုလ်တရားတွေကိုစိန်တန်းတိဒီပရမဇောကဖြတ်တိုက်နောက်ကလိုက်ရတယ်မလာခဲ့နဲ့ကွာသူဖြတ်တတ်တယ်မှန်ပါပါ ရှင်းမလားဒါဖြင့်သူ့ပဲကျွတ်တို့ဒီကိုးစားရတရားစစ်လောက်ရတော့မယ်ဆိုတာဖြင့်ဒါယနေ့တိတိလင်းလင်းပတ်ရပါပဲရှင်းမလားတိုင်းပါကုကြမယ်ဥစုပရမဇောအာကုအာကုသူတွေနောက်ကရှိသလားမရှိသလားလို့မမင်းနဲ့လူတိုင်းရှိရှိပါဘူး ရှင်းမလားဘယ်ပုဂ္ဂိုလ်မရှိဘူးလို့ဆိုလို့ရတယ်အဲအကုသိုလ်ရှိတယ်မရှိတယ်တရားဓမ္မတွေကိုဖြစ်စဉ်သာကူကြည့်ဒီနှစ်ပေါင်း20အတွင်းဘယ်လိုနေခဲ့ရတယ်ဆိုတာသာကြည့်ကြည့်တော့ဘယ်လိုပြောကြအကုသိုလ်ရှိတယ်တပည့်တော်တို့ဗျာဒီရသွားရကြောက်ရလမ်းရ ဟုတ်လားဒါနဲ့ပဲသာကြီးလာခဲ့တာပဲဖျင်းအဲဘယ်နဲ့ကြောင့်ဒါတွေတွေ့ကြုံရပါလိမ့်မလို့ဆိုတော့နောက်ကလိုက်လာတဲ့ကံဒီရှင်းမလားနောက်ကလိုက်လာတဲ့ကံတွေကိုဒီကမေဇောနဲ့မှ မတားရင်ခင်ဗျားတို့သူတို့ထင်တယ်လို့အချိုးပစ်လိုက်မယ်မပေးပါဘူးလားအဲထင်တယ်လို့အချိုးပစ်မှဖြစ်နေတော့တရားဓမ္မတွေကိုးစားရဖြင့်သူ့ကိုထားမှာသဘောကျ ကောင်းပြီဒါဖြင့်မြမနုမာလာခိုးသူကြီးဒီဝိပဿနာဇောတွေကြောင့်ဒကာရမတွေနောက်ကလိုက်လာတာတွေကံတွေကတော့ဖြင့်မနှဲလာပါဘူးနောက်ကလိုက်လာတဲ့ကံတွေကတော့မနှဲလာဘူးပေါ့ဗျာအဲ့ဒီကံတွေကိုမင်းနဲ့တားလိုက်တော့ဒီပုဂ္ဂိုလ်ဒီဒီဘဝမှာလည်းရမ်းတာဖြစ်တယ်မဲ့ကြောင့်ဖြစ်တယ်ဆိုနိုင်မလားဟို နောက်ကလိုက်လာတဲ့ကံတွေလည်းဘဝကလည်းလူမိုက်ကြီးဖြစ်ခဲ့တာအတိတ်ဘဝကလည်းလူမိုက်ကြီးပဲအဲ့ဒီလူမိုက်ကံတွေလည်းယခုရတဲ့မက်ကဖြတ်ချိုက်ဒီဘဝမိုက်ထားတာတွေကိုလည်းယခုဘဝကမက်ကသဘောကျနောက်ကိုတန်ခရာရေလို့မက်မရသေးလို့မိုက်လက်တန်တွေကိုလည်းသူပဲဖြတ်တယ်ဒီမဲ့စောကဖြတ်တယ်ရင်းကြီးလားဒါဖြင့် အော်ဒီလိုပုံကိုယ်တွေခြောက်လိုက်လို့ရှိဖြင့်တို့ဒီကားလို့ရှင်ကိုးစားရအထာရရှိလက်ကင်တွေ့ပြီလို့ဆိုတာဆုံးဖြတ်တယ်ဖြတ်သဘောပါလားမြတ်တော်ရင်ဗျာအခုကကြီးထဲမှာကျုံသွားပြီးသေခြင်းဆိုသေသနာနဲ့ပြည့်လို့သေလန်နဲ့ထုတ်ပြီးဒီကလာသေကြပြုကြမြင်းမြုပ်ဖုံပုံဟုတ်တယ်ဒီကဘယ်သဘောတုံးလို့မေးတဲ့အခါကျတော့ သောခွန်ရင်ရှိတဲ့နဲ့ကသူနောက်နောက်ကအပရာပရိယကံတွေကလိုက်မလာဘူးအဲ့ဒီကံတွေကိုဒီဘုရားသူ့စိတ်ကလည်းမကောင်းမကောင်းတော့သူ့စိတ်ကလည်းသောခွန်ရင်မစောပဲဘူးလားမကောင်းတဲ့ဇောပေါ့ဗျာဒေါသဇောဖြင့်ဒေါသဇောလောဘဇောဖြင့်လောဘဇောအဲ့ဒီပထမဇောကနေပြီးဟိုကံတွေကိုတခါတည်းအားပေးလိုက်ဒါမကောင်းမကောင်းရင်အားပေးတဲ့သေခြင်းစုသေးရသဘောပါတချို့တရားတွေရတာဒီ ဒီဘဝကံကလည်းကူညီလိုက်နောက်ကကံကလည်းအကျိုးပေးလိုက်သဘောကျဒါပြန်နောက်ကကံကတရားဓမ္မတွေလိုက်လာတာသိကြတယ်သို့တော့ဒီဘဝမှာဒီကံမျိုးပဲကူပေးလိုက်မယ်ဆိုတော့ဒီချိန်မှာဒီနိုင်မှာပဲတခါတည်းဒုက္ခရောက်တဲ့ပွဲတွေမတွေ့ရဘူးအဲ့ဒါအကုသိုလ်အကုသိုလ်ချင်းကူလိုက် ရှင်းမလားဒါဖြင့်တားမဲ့ကုသိုလ်မလားလို့ပေါ့ရှင်းမလားဒါဖြင့်ကျိုးပေးတာဒီဒီဘဝကံကအကူကြီးနောက်ဘဝကံကတကယ်ရှုပ်ပေးတာရှင်းမလားဒီဘဝကံကတော့ဗါတဲ့ဒီမစောဘူးဗျာအကူကြီးပေါ့အကျိုးပေးတာကတော့နောက်ကံတွေကယူပေးတယ်ဆိုတာသဘောကျအဲဒီဘဝ နောက်ကံတွေကအကုသိုလ်ကံလာတယ်ဒီဘဝအကုသိုလ်ကံပရမဇောကလည်းကူညီလိုက်မယ်ဆိုရင်ဒီပုဂ္ဂိုလ်ကမချတော့ဘူးအကုသိုလ်ကျိုးပေးရှိုက်တာသဘောကျဒါပြန်သူ့မှာကူညီကင်းမဲ့နေတယ်လည်းပဲမရဘူးလားအကုသိုလ်အကုသိုလ်ချင်းကကူတော့တယ်တားပေးမဲ့ကံလာသေးတယ်ဒါပြန်ဒီကရမတွေကြတော့ဘယ်လိုဆရာဘုန်းကြီးတို့ကဖရာတို့ကဘယ်လိုဟောရတယ်မင်းတို့အကုသိုလ်ကံတွေတော့ရှိတယ်ကွာဒါနဲ့တော့ကြကွာ ရှင်းမလားအကုသိုလ်ကံကတော့မရှိဘူးလို့သွားယူလွဲတော့မပေါ့တပည့်ကြလူတိုင်းရှိလူတိုင်းရှိတာကိုဥလဝုတရားမဲကြည့်မယ်ဟုတ်လားဥလဝုဥမမဲအေးစစ်ထဲမှာခမရသည်ဘယ်နှစ်နေခဲ့ရသလဲအာဖြာဖြာဂျပန်အုပ်ချုပ်သွားတော့၃နှစ်မှလည်း နေခဲ့ရတာပဲဆင်းရဲမှန်ပါပါနေရဘူးလားနေရပါဘူးနောက်အင်းလေးကြောင်ဝင်လာပြီးဥရှိမကောင်းတကောင်းနဲ့လဲတော့ကြာသေးတာတော့ကြာပါဘူးနောက်တကယ်လို့ရရပြီးရင်တော့လဲထွက်ကြပြူကြနဲ့မကောင်းတဲ့နေနေရတယ်ဆိုရပါစို့မှန်ပါပါဒါနဲ့ပေါင်းတော့ကြာပြီမဆုံနိုင်ဘူးလားဒါဘယ်ကနေကချုပ်ပြီးတာနောက်ကံနေတော့နောက်ကံလေးကချုပ်ပြီးနေတယ် အင်းဒါဖြင့်ကျွတ်တို့နောက်ကအကုသိုလ်ကံတွေရှိလေလားမရှိလေလားလို့တွေးဖို့လိုသေးလားမလိုပါဘူးဒါဖြင့်တပည့်တော်တွေယခုတိုင်တိုင်အသက်မသေးရှင်ပြီးကြလာနေတာဘယ်နဲ့ရောက်ပါလိမ့်မလဲဖရာနောက်ကံတွေကတော့သေချာပြီဖြတ်ခင်ဗျားတို့ထိုက်တန်တော့ကုသိုလ်လေးရှိတယ်မရှိဘူးလားထိုက်တန်တော့ပရမဇောရှိနေတယ်အဲ့ဒါလေးကကူထားတာအခုတော့အဲ့လိုတဲ့ကြီးတဲ့ကံကြီးတစ်ခုကိုဆရာဘုန်းကြီးကပေးပြန်တယ် သဘောကအေးတဲ့ကျေးဇူးကံရေးဆိုတော့သူမဲဆိုးပေးတာဘူးမဲဆိုးဆိုတော့ဟုတ်ကံလေးတွေကတောင်မှထိုက်ကံတော့တားနိုင်စီးနိုင်သေးတာပဲဥလားဘူးရဒီကံကြီးဆိုတော့ဘယ်နဲ့လဲများများကူညီရလိမ့်မယ်ဆိုတော့မသေးကြဘူးအဲ့ဒါကြောင့်တရားဓမ္မတွေသိချပြောရတယ်အေးဒီဥစ္စာဖြင့်ကိုယ်စားရအထာရရှိ အတ္တယတနောနာထောဆိုတော့ဒီကိုကြီးကိုအာကိုရတာမဟုတ်ဘူးအတ္တယတနောနာထောဒီမိမိပြုထားတဲ့ကုသိုလ်အကုသိုလ်ကုသိုလ်ကိုသာအာကိုရမယ်လို့ဘုရားသေချာဟောတာအဲဒီဇောကိုအာကိုဒီဇောကလူလူလာမှာလားရှုမှလာမှာသဘောပါမရှိရင်ဝင်ကုန်လားဒါရင်ဖြစ်ပြရှုတိုင်းရှုတိုင်းမဇောလာမဇောလာရင်တက်ကစားလား တစ်မဖြစ်ပဲနဲ့နှစ်ကဒါပြင်တစ်ပရမဇောပေါ့ဗျာသဘောပါဒါပြင်ဥပဒနာရှုနေတဲ့ပုဂ္ဂိုလ်ဒုတိယမှာဖြင့်ဘယ်လိုပဲနောက်ကအကြောင်းရင်းရတဲ့ကံတွေလာစေကမူသူကတားမတားပဲအဲတားမှသေချာသိရနဲ့ခမည်းတော်ကအကာအကွယ်မယူဘူးဆိုရင်အာလုံးတရားဓမ္မတွေကိုယ့်ကိုယ်ကိုမသနာတဲ့ပုဂ္ဂိုလ်အဖြစ် ဒီဥပဒနာခေကောင်းကြီးကိုလွယ်သုံးစားလုပ်တယ်ဆိုတဲ့အပြစ်လေးသိရမှာမသိမေဘူးလားကဲသဘောပါဒါပြည့်တရားဓမ္မတို့ဒီဥစ္စာတော်တော်ရေးကြီးလို့ပြောနေတယ်ဆိုတာကသဘောပါရှင်းပြီနော်ကောင်းပြီဒါဒီဥစ္စာခဏရလိုက်ပါကဲခင်ဗျားတို့အရေးကြီးတဲ့ခါကျတော့တရားဓမ္မတွေကအင်းပရိတ်တွေရွတ်ကြတယ်တရားစိုက်တုကမှန်ပါ ရရတဝဆိုရတောမနုဿတောအမနုဿတောအဂိတဝဥရကတောဝနဲ့မေးကြလာတယ်အင်းဒါတွေရွယုံနဲ့ဒီဟာတွေဒီကားလို့ဆိုလို့ရှိရင်ဖြင့်အင်းဒီတောတွေမှာလွတ်ရပါလို့ဤပြောရပါလားတောတွေမှာလွတ်ရပါလို့ဤဆိုညာတော့လေကိုယ်တဏ္ဍာမဟုတ်ကွာဒီတုံးရှိနေမယ်ဆိုဘယ်လက်သဘောကျဒီတော်တွေမှာလွတ်ရပါလို့မင်းပေးမှာလွတ်ရပါလို့ဟုတ်လား ကိုယ်ပဲမှလွတ်ရပါလေဆိုထိုင်းရတော့လေမိမိခန္ဓာမှာပဲဒီတော်ဒီရှိနေမယ်ဆိုရင်ဖြင့်လွတ်အောင်ဘယ်နဲ့လုပ်ကြအဲ့ဒါကြောင့်ခမည်းတော်ပြောရတယ်။ကိုင်းတရားဓမ္မတို့ရာဇတော်ဟာကိုမရတဲ့ပုဂ္ဂိုလ်တော်ရရှာဟုတ်လားအဲ့တော့အတ္တဓမ္မတော်ဟာဆိုတာပါရမီမတူတော်တရားဘေးမှလေးကောင်းပါ ရှင်းမလားရှင်းပါအသရမဒေါဝဆိုတာဘာပါလဲမသူတော်တရားမသူတော်တရားဆိုတာကိုယ်ဝန်နဲ့မှာသူတော်ပြည့်ရှိကိုမတရားဖြင့်လူချင်းဘုရုသေးတာကြိုက်တယ်ဘုရုဘက်ကနိုင်တာကြိုက်တယ်ဘုရုနဲ့တော့ခင်လို့ဘုရုတော့မုံလို့ဒါမသူတော်စိတ်တွေဝန်နေရှိဒီဘေးကဒီဘေးကင်းရပါလို့ဆိုမယ်ကိုယ်စိတ်ထဲရောက်မသူတော်စိတ်ကကိုယ်လက်ထဲကိုယ်ဝန်နဲ့ရောက်နေတော့ ဘေးကင်းရပါလေဆူတောင်းတာကအမှားဖြစ်ကိုယ်ဘေးကင်းနေတာကဝန်းနဲ့ကိုရောက်မရောက်သေးဘူးလားဒါပြန်အတ္တဓမ္မတော်ပါလို့ဆိုတာတရားဓမ္မတွေဝန်းနေမှာမရှိမှရှင်းမလားအတ္တဓမ္မတော်ပါမသူတော်တရားဘေးမှလီကောင်းမသူတော်ဘေးမှလွတ်ရပါလေရှင်မသူတော်တရားနော်အဲ့ဒါဒီဥစ္စာတွေကဘုရုသေးသေးလေဘုရုရှင်သေးလို့ အဆရှိနေနေမယ်ဆိုတာသူတော်တရားလားမသူတော်တရားလားအဲ့ဒါကဘယ်ရောက်နေတပိတော်စုကဘေးလွတ်ရပါလိမ့်လုတ်လိုက်သေးသူဝင်နေရောက်သဘောကျဒါပြန်အာသရမတော်ပါဆိုတာဒီဝန်တဲ့ရောက်နေလို့ရှိရင်သူလည်းဆိုးရတဲ့တရားတစ်မျိုးရှင်းဆက်လိုက်ပါဦးအာသရမတော်ပါပြီးတော့ရှေ့ပါတော့ အပန္ဒိဋ္ဌိတောဟာအမြင်မှားတဲ့ဘေးမှလူကောင်းအမြင်မှားတဲ့ဘေးသဘောကျအပန္ဒိဋ္ဌိတောဟာဆိုတာဘာပဲတဲ့အဲအမြင်မှားဆိုတာကခမည်းတော်ခန္ဓာကိုယ်ကြီးကအနိစ္စကြီး ဒုက္ခကြီးအနတ္တကြီးအတုကကြီးအဲ့ဒါကိုတခါလဲမုံစရာဖြစ်လာရင်အမြင်မှားပြီခင်စရာဖြစ်လာရင်အဲ့ဒီအမြင်မှားတဲ့ဘေးကလည်းခမရတို့ဒီဝန်းထဲရောက်နေပြန်လို့ရှိရင်ခက်တယ်ခင်ဗျားတို့ကတော့ဘေးလောက်အောင်လို့ပြောတာပဲသူတို့ကဝန်ထဲရောက်နေရင်မလွယ်ဘူးလွယ်သေးရဲ့လားဒါဖြင့်ဒီနှစ်ခုကိုမူတည်ပြီးပြောပါမယ် အခုတရားဓမ္မတွေဝင်ထဲမှာမကြံမကြာရှိနေတဲ့ကအတ္တဓမ္မဒေါဝါဆိုတဲ့မသူတော်တရားအတ္တနေတိဒေါဝါဆိုတဲ့လူကောင်နဲ့ကောင်ထင်းနေတဲ့အမြင်မှားတဲ့တရားရှင်းမလားအတ္တဓမ္မဒေါဝါဆိုတာဘာတရားလဲမသူတော်တရားဒုရက်7ပါးတွေပေါ့ဗျာသဘောကျအတ္တနေတိဒေါဝါအမြင်မှားဆိုတာကတရားဓမ္မတို့ဖြစ်ဖြစ်ရှိရနဲ့ဖြစ်ဖြစ်ကိုမမြင်ဘူး ဒါဘာဘေးသင်တာလဲအာသနိတောကဆိုတာအမြင်မှားတဲ့ဘေးသင်ဘုလားဘူးကျင်납ဗလားမသူတော်တရားဘေးနဲ့အမြင်မှားတဲ့ဘေးဒီနှစ်ခုဝန်ထဲမှာခင်ဗျားတို့ရှိနေမယ်လို့ဆိုလို့ရှိရင်သံလိုက်လို့ဘုန်းကြီးဟောတာဒါဝန်ထဲရောက်တယ်ပါလို့ဒုစိတ်ဖြစ်ပါပြီးတော့ယုံနယ်တွေကိုငါတင်သူတင်ဟိုလူမဟုတ်တယ်လို့ရှိဟုတ်လား ဒါတွေအမြင်မှားသေးဘူးလားမှန်ပါဘူးဗျာဖြစ်ဖြစ်တဲ့ဥစ္စာပဲအိစ္ဆာတွေဥစ္စာပဲရှင်းစရာလည်းမရှိမုန်းစရာလည်းမရှိမှန်မှန်နေရမယ့်ဥစ္စာဘုရုဖြစ်တယ်ဘုရုမုန်းတယ်ဆိုတာအမြင်မှားဘူးလားမှားလားဒီအမြင်မှားတဲ့တရားလည်းဝန်နဲ့မရှိဘူးလားဒါဖြင့်အသရမဒေါဝအသံဒိဋ္ဌိဒေါဝရွတ်စံနင်းရှေ့ရွတ်လို့မရဘူးအသရမဒေါဝအသံဒိဋ္ဌိဒေါဝ သဘောကျလားအာသရမတောဝါနဲ့အာကံဣတိတောဝါအာသရမတောဝါဆိုတော့ဝန်းထဲမှာ မတရားတဲ့စိတ်အာကံဣတိတောဝါဆိုတာကမိမိခန္ဓာကိုယ်ကြီးဝင်ငါသူထင်းနေတာသူတစ်ပါးကိုယောက်ျားလေးမိန်းမလေးရဲ့လို့တကယ်ထင်းနေတာအနိစ္စဒုက္ခသရအတုပါတွေပြောင်းဒီလိုထင်းနေတာကအာသံဣတိတောဝါရှင်းမလားနှစ်ခုရှိနေလို့ရှိရင်ဂါရမတို့သူတို့တန်လိုက် ဗါတဲ့တန်လိုက်ဆိုတော့ဆွဲတတ်တယ်သူတို့ကကုသိုလ်တရားတွေလားအကုသိုလ်တရားတွေလားတခါတည်းဒီဘက်ကဓာတို့လန်တို့သင်္နှတ်တို့ဆိုတဲ့မကောင်းတဲ့အကုသိုလ်ကျူပေးတွေဟာသူတို့ရှိမှလားသူတို့ကဆွဲရင်ရင်းနေလားသူတို့ကဘာနဲ့တူတော့ဒါကတန်ရင်းတွေကတခါတည်းဒီဝင်ကတ်ကြတန်ရင်းတွေကဒီဝင်ကတ်တယ် အဲအဖော်ရှိလို့လားအဖော်မရှိရင်ဒီကတန်လိုက်တထားတယ်နဲ့တန်ရင်တက်တွေကဒီကနေဝင်ဝင်လာကြရှင်းမလားကောင်းပြီဒါဖြင့်ဒီနှစ်ခုဟာတရားဓမ္မတို့ဒုစရိုက်10ပါးဆိုတဲ့မတူတော်တရားအနိစ္စဒုက္ခအနတ္တရှိရနဲ့အနိစ္စအနိစ္စဒုက္ခအနတ္တမမြင်တဲ့အတ္တလေးတိတော့အမြင်မှားတဲ့ဘေး ရှင်းမလားပါသေးတယ်ဗျာဒိဏမကမသူတော်တရားသေးနဲ့နံပါတ်ကအမြင်မှားတဲ့ဘေးဒိဏမကမသူတော်တရားသေးနဲ့နံပါတ်ကဒီနှစ်ခုဝန်တဲ့ရောက်နေလို့ရှိရင်သံလိုက်ဒါဖြင့် ဒီကတ်တွေဒါပဲလံပဲသင်္နာပဲမင်းပဲစုပဲသခိုးပဲဆိုတာတွေသူတို့ကဆွဲတာဒီတရားနှစ်ခုကတန်လိုက်မှုဒါတွေဆွဲယူလိုက်ရှင်းမလားဒါဖြင့်ဒကာရမတို့ဘေးကဟာကြောက်เสียလားဆွဲတာကြောက်เสียလားဒကာတိုက်သေးချာမှတ်ပါဥလားဘူးကောအဆွဲတာနဲ့အလာဒဘယ်ဟာကြောက်เสียကောင်း ဆွဲတော့ကြောက်ရကောင်းတယ်ဆိုတာကတော့ကိုသေးကြတယ်အဆွဲတက်ကဘယ်လိုပါလိမ့်ဗျာဟုတ်ပြီအတ္တရမဒေါဝကစပါပါလေအတ္တရမဒေါဝအတ္တန်ဒိဋ္ဌိဒေါဝအတ္တရမဒေါဝမသူရိုတရားအတ္တန်ဒိဋ္ဌိဒေါဝယောက်ျားတွေရှိနေတယ်မိန်းမတွေရှိနေတယ်ထင်နေတယ်အိစ္ဆဒုက္ခအနတ္တကို အဲဒီလိုအမြင်ကမှားမလဲဘုရားအဲဒီတရားနှစ်ခုကဝန်းထဲမှာ အမြူတေးပါပဲတန်လိုက်ပါသူတို့နှစ်ခုသာရှိနေမယ်ဆိုရင်ဖြင့်ဒီဘက်ကဟုတ်လားငမခေါမာတွေပဲအရှိဘွားရဲ့ကြောင့်မကြီးတဲ့ဘေးအတနာဘေးလူမုံများတဲ့ဘေးဝိုင်းပြီးကြတာနှိမ့်ဆက်တဲ့ဘေးမသိမ့်ဘူးအင်းသိဉ္ဇဉ်လို့သိရတယ်လားဆွဲယူတာလား သဘောကျမရင်ရင်ခင်ဗျားတို့ကြည့်ဒေါသလူတယောက်ကဒေါသကြည့်ပြီးဟိုရန်ဒီရန်နေတယ်ဆိုလို့ရှိရင်ဖြင့်အရက်ကဝိုင်းပြီးဒီကလာဒီကောင်တဲဆိုးတဲ့ကောင်ကဒုတိယလုံးကဝိုင်းရိုက်ကြဆိုဆိုပြီးဒီကလာတချို့နေရာအရင်ခံရဘူးအဲ့ဒါဒိဋ္ဌဓမ္မအကျိုးပေးတယ်သူဒေါသသောခုနှစ်ရင်ပထမဆုံးကဝင်အကျိုးပေးတယ်ရင်းနေကြလားအဲ့ဒါအဲ့ဒါမသူတော်တရားသူတဏ္ဍမသူတော်တရားရှိနေလို့ဘေးကမသူ ရှင်းမလားဒါလို့ဆိုလာတဲ့ကံဝိုင်းလိုက်ဆိုတော့တရားဓမ္မတွေဝိုင်းလာတာတွေဟာဒါလို့ဆိုလာလို့ဒါလို့ဆိုလာတဲ့တရားခေါ်တာဒါလို့ဆိုတဲ့တရားမခေါ်ရင်ဝိုင်းပြီးရိုက်ကြပါလာပါမလားဒါပြန်ဘ누구ကခေါ်တာတော့အေးဘ누구လုံးပါဠိရစံပေါ်လားရှင်းပြီနော် သူနေရကြမလားအင်းဒါဖြင့်ဘေးကလူတွေကိုကြောက်เสียဘေးကအန္တရာယ်ကြောက်เสียလားအဆွဲတတ်ရှိတဲ့တရားကြောက်ရမှာလားသဘောကျပါလားခင်ဗျားတို့မသိလို့ဝေဖန်ပြောနေတာခင်ဗျားတို့ကဒီဥစ္စာရွတ်နေတယ်အာသရမတော်ဝါအာသန္တိတော်ဝါတို့တော့ဒါတွေရွတ်တကွအန္တရာယ်ကင်းအောင်ဝန်းနေတော့သူကထားတယ်ရှင်းမလား ဝဏ္ဏသူကဒါတော့ဒကာဓမ္မတွေသူကဗာဒတ်နဲ့တူတဲ့သံဃာကနဲ့တူတဲ့ဒီလောက်ဆိုးလာတယ်လို့ဆိုပြီးတည်းကဝိုင်းရိုက်တယ်လို့ပုံမှန်ကြတာပဲမကောင်းတာတွေအကုန်မလာဘူးလားရှင်းမလားဒါဖြင့်ဒကာဓမ္မတို့ဝန်းထဲမှာကြိုက်ကြော်ခြင်းလို့ဟုတ်လားရှိကြလို့ရှိရင်ဒီတရားနှစ်ခုဖယ်မှာတန်လိုက်ဖယ်ရင်ဒီတန်ရင်တွေလာအောင်လားတန်လိုက်တာမဖယ်ဘူးဆိုရင် ဒါဖြင့်ခင်ဗျားတို့ပြမက်ကကြောက်ရမှာလားအတွင်းကနှင်ဖို့ကိုရေးကြည့်သလားဘုမပေါ်ပြီတော့ဟမ်ခင်ဗျားတို့ကပြင်ကသာကြောက်နေတာအတွင်းကခေါ်ယူလို့လာတာပါဆိုတာပေါ်ဗလားဒါဖြင့်ခင်ဗျားတို့ပြင်မကြောက်ပါနဲ့အတွင်းကကိုနှင်ပြစ်ပါအတွင်းကဟာကြောက်ပါကြောက်ဆိုရင်ကြောက်တင်နေတဲ့ပြင်လည်းသူနှင်ပြစ် ရှင်းမလားဒါဖြင့်ခင်ဗျားတို့အကြောက်လွဲနေဘေးကြောက်ဆွဲတယ်တခါတိုက်ဘယ်နဲ့လဲဘေးတော့ကြောက်နေတဲ့တရားဓမ္မတွေဆွဲတဲ့လူတော့ဒါပြန်ဆွဲတဲ့လူကဝန်ထဲရောက်နေသူကခေါ်ယူတဲ့ဥစ္စာခင်ဗျားတို့ကဟိုအပေးနဲ့တားလို့ရပါမလားဒါရင်သူ့ထုတ်ပလိုက်ရင်လာပါဦးမလား ဒါဖြင့်အရေးကြီးတာကဘေးကိုကာကွယ်ဖို့နဲ့သူ့ထုတ်ဖြစ်ဖို့ဘယ်အရေးကြီးတော့ဘုမတရားပေါ်ပြီတော့ပေါ်သေးဘူးလားအေးသူ့ထုတ်ပြရသူ့ထုတ်ပြရမယ်ကဲဘူးလားဦးနေရကြကြဒါဖြင့်သူကအကုသိုလ်တရားအတ္တဓမ္မမသူတော်တရားအာသံလေးကြီးအမြင်မှားတာ အဲ့တော့မသူတော်တရားဆိုတာကဒုစရိုက်7ပါးအကံဒိဋ္ဌိတော်အမြင်မှားတယ်ပဲဆိုတာကတက္ကာဒိဋ္ဌိဟုတ်လားမိစ္ဆာဒိဋ္ဌိပေါ့သူကဒါဖြင့်ဒုစရိုက်7ပါးနဲ့မိစ္ဆာဒိဋ္ဌိဝန်နဲ့မရှိမှဘေးကကတ်တယ်မလားသူတို့နှစ်ခုရှိနေရင်တော့လာမဟိုကလာတာလားသူကဆွဲတာဒါဖြင့်ဟိုကြောက်ပါလားသူကြောက်ပါ ပေါ်လာတယ်ဓမ္မကြီးဒါဖြင့်သူ့သင်မပေါ်ဥလာဘူးရသူ့မနေတော်ပါအေးဒါကြောင့်ကဲဒါဖြင့်ဘေးကရံမှုများကဒီနေ့သုံးလေးနာဓမ္မတွေဘေးကပါပါလိမ့်ရံမှုငါးပါးနဲ့အတွင်းရနှစ်ပါးဘယ်အကြောက်ဆရာကောင်းသို့တော်ခင်ဗျားတို့ကတော့ဆူတောင်းနေကြတာက ရံမင်းငါးပါးကင်းရပါလိမ့်ဖြင့်ဟမ်အပြင်ကမလာပါစေနဲ့အတွင်းတော့ဖြစ်ရှင်သလိုဖြစ်ပြစီဒီလိုကြနေလားသဘောကျမလားအပြင်တော့အပြင်နေတော့ပြန်မလာပါစေနဲ့ဟုတ်လားအတွင်းမှာတော့ပြန်ယန္တိရှိမှန်းကလည်းမသိတော့ဓမ္မတွေဒီအတော်ပဲအမြင်မှားမှားဘူးလား ဒါဖြင့်ဒီနေ့တရားမှာခင်ဗျားတို့အတွင်းရန်ပြင်ရန်ဆိုတာပေါ်ပြီဒါဖြင့်အတွင်းရန်နဲ့ပြင်ရန်ဘယ်ရန်ကြောက်ရမလဲဘယ်နဲ့ကြောင့်အတွင်းရန်ကြောက်ရမှာပါလိမ့်မလဲလို့မေးရင်တန်လိုက်ဆွဲတယ်ရှင်းမလားဘယ်ဟာတွေများဆွဲပါလဲပြင်ရန်ဖြစ်တဲ့ရန်မြင်ကားပါ တပည့်ကြရေမီမင်းခိုးသူမရှင်းမနေတော့သူဒါရီဒီတရားတစ်ခုကအတ္တရမဒေါဝကဆွဲအတ္တရိတိဒေါဝကဒါဖြင့်ဒုစရိုက်7ပါးနဲ့မိစ္ဆာဒိဋ္ဌိကဒါရီဆွဲတာပဲဒါရီဆွဲတာတရားလေးတွေကားလို့ဆိုရင်အတွင်းဝင်လာကြဝင်လာကြဒီပုဂ္ဂိုလ်သိချင်းလို့သိရဟုတ်လားစိတ်ချင်းကိုယ်ချင်းချုပ်ရဒီလိုမနေပဲဗျလား အဲ့ဒါကံမကောင်းကြောင့်မသိလို့လားအဆွဲကမနှင်နိုင်လို့လားဒါသတိထားရတယ်ကံမကောင်းကြောင့်မသိလို့မဟုတ်အဆွဲကကိုလက်ခံတတ်တဲ့တရားမနှင်မိလို့သဘောပါလားဘယ်တရားမနှင်မိတာပါလိမ့်လက်ခံတတ်တဲ့တရားမနှင်မိလို့ကိုကျိုးနေရ သဘောပါဘယ်တရားမနှင်မိလို့သဘောကျအေးဒါဖြင့်လက်ခံတတ်တဲ့တရားမနှင်မိလို့ဆိုတော့လက်ခံတတ်တဲ့တရားနှင်မယ်ဆိုလို့ရှိရင်ဖြင့်အခေါ်ရှိမှလာမယ်တရားတွေလာပါဦးမလားလို့မေးလိုက်လာအောင်မလားမလာပါဘူးအခေါ်ရှိမှလာမှာဘူးအခေါ်မရှိရင်ကဲခင်ဗျားတို့လောကီပုံတဲ့အညီရှိမှယင်အောင်လား ဒီရင်ရှိလို့ဒီရင်နဲ့အုံတာဒီရင်မရှိဘူးလာပါဆိုလို့သဘောကျသဘောကျလားဓမ္မအေးဒါကြောင့်အမိုက်ပုံထားလို့ဖွေးရှိလာယူတာကိုဖွေးမိုက်လိုက်တာလို့မဆိုနဲ့ကိုမိုက်ပုံလားအစမိုက်သဘောကျလားနည်းနည်းဆိုအောင်တကားသက်ရဟင် ကိုမိုက်ပုံသားကလမ်းလေပုံသားကခွေးကြီးကလာယူတယ်ဒီခွေးကတော်မိုက်ပါလားဆိုတော့ခွေးမိုက်ကသာသိတာကိုကိုကမပုံကောင်းတဲ့နေရာပုံထားတာတော့ပြင်းမိလားကဲဒါဖြင့်ဒကာရမတို့မိုက်ရှိတာခွေးရှိစုတယ်ဆိုတာကသဘောကျဒါဖြင့်ကိုယ်တန်ကိုယ်တန်နာမှာရှိတဲ့မိုက်တွေနှင်လိုက်လို့ရှိရင်ခွေးရှိနဲ့တူတဲ့ရံမြငါးပါးသဘောကျလား နေရာကြကြပါဒါဖြင့်ခမည်းတော်ကတ်ကြော်နေရာဟောနေတော့ဒါကတ်ဆွဲတရားရှင်းမလားကတ်ဆွဲတရားကိုနှင်ကြတယ်ဒီရန်ငင်းငါဘာမကြောက်ပါနဲ့ဘာကြောက်ရမှာလဲကတ်ဆွဲတရားကြောက်ကတ်ကိုမကြောက်နဲ့သဘောပါဒါဖြင့်ဒီကဆွဲတရားနှစ်ခုဟာမသူတော်တရားအမြင်မှား သဘောကျမသူတော်တရားရဲ့အမြင်မှားရဲ့မသူတော်တရားကဒုစိတ်7ပါးအမြင်မှားကမိစ္ဆာဒိဋ္ဌိဒီနှစ်ခုကြောက်ပေါ်မလားအဲ့တော့တရားဓမ္မတွေသူဝနဲ့သူဟာရယောက်ထုကိုရောက်ရောက်ဟာရယောက်ထုကိုရောက်နေတော့သူနေတဲ့နေရာမှာသူ့နေနိုင်တဲ့တရားသွင်းရမယ်ဟုတ်ကလား သူနေတဲ့နေရာမှာသူနေနိုင်တဲ့တရားသွင်းရလိမ့်မယ်မသွင်းရင်ဖြစ်ပါမဖြစ်ရင်သူကမထွက်ဘူးတယောက်ထွက်ရင်သူလူလူပဲပြန်ဝင်သူလူလူပြန်ဝင်သူ့ဘော်ရလာမှာပဲသဘောပါလားဒါဖြင့်သူ့နေမှာပေါ့ကိုင်းဓမ္မတို့အဆွဲတဲ့နှင်ကြပါစို့ဆိုတာကသဘောကျ အဆွဲရနိုင်ကြပါလို့ဆိုတော့သူသည်ဟရိယဝတ္ထုပေါ်မှာနေတယ်ဟောဒီတရားနှစ်ခုစလုံးပဲနေတော့ဒါဖြင့်ကျွတ်တို့ဝိပဿနာဉာဏ်ဆိုအဲ့ဒီပေါ်ရောက်လို့မင်းလည်းလုပ်ကြမယ်အဲ့ဒီရောက်လို့ရှိရင်တော့သူတို့ကမနေနိုင်ပြန်ရှိသေးရဲ့ဒါဖြင့်အဆွဲတော့ပြုတ်သွားတယ်ကအလာတက်ကလာပါဦး ဒါဖြင့်ခင်ဗျားတို့ဤကိုးစားရအားထားရအဖြစ်တွေ့ဗလားဝိပဿနာဉာဏ်ပဲဘာဉာဏ်မလဲကိုင်းတာဖြင့်ဥပဒနာဒါရီဥပဒနာဆိုခုနှစ်ချိန်ကြံခဲ့လိုက်တော့တခါတည်းဥပဒနာတစ်ခါရှုလို့ရှိရင်ဘယ်ချိန်ဖြစ်ပါလိမ့်ခုနှစ်ချိန်ဖြစ်တော့ကိုယ်စိတ်ကလေးတွေကိုရှုပြီးဒီကလာနေကြတော့ဒကာရမတွေကိုယ်သဏ္ဍာန်ထွက်တဲ့ဝင်တဲ့စိတ်ကလေးရှုရှု ဟုတ်ကလားအင်းလောဘစိတ်ကလေးဝင်လာကြားဖြတ်ဝင်လာလဲသူ့ဖြစ်ဖြစ်ရှုမစိတ်မချမ်းသာတွေဝင်လာပြန်အင်းသံဃာလေးရှိလိုက်ရင်ပြန်ဝင်လာရင်ကောအင်းအိတ်ချင်လာရင်ကောအိတ်ချင်တဲ့စိတ်ကလေးဖြစ်ဖြစ်ရှုပြသဘောကျအဲ့ဒီကဲဆိုဖြစ်ပြကြည့်ရှုပလိုက်တဲ့ခါကြလို့ရှိရင်ဖြင့်ဖြစ်ပြရှုတာဒီမက်ဖယ်မက်ရှင်ပထမဆုံးအစပေါ့ ပေါ်ဘူးလားပေါ်ပါဗျာပထမဇောကစပေါ်တော့ဒကာရမတို့ဟာရိယဝတ္ထုပေါ်မှာသွားပေါ်တယ်ဘယ်နှလုံးကမသူတော်တရားနှစ်ခုကလည်းဟာရိယဝတ္ထုပေါ်မှာနေတာပဲဒီကနေဒီကလာဆရာဘုန်းကြီးပေးတဲ့ဤတဲ့ဒကာရမတွေကိုယ်စိတ်ကိုရှုနေလိုက်ပြီဆိုမှဖြင့်သူတော်တရားရောက်လာဟုတ်လားသူတော်တရားနဲ့တမာဒိဋ္ဌိရောက်လာ သူတော်တရားဆိုတာသူတော်ကောင်းလုပ်တဲ့တရားကိုဝိပဿနာရှုဆိုတာသူတော်ကောင်းလုပ်တဲ့တရားဒီထဲမှာသမာဓိဋ္ဌိကမပါဘူးလားသမာသူတော်တရားနဲ့သမာဓိဋ္ဌိပါနေတဲ့တွေ့မသူတော်တရားနဲ့မိစ္ဆာဒိဋ္ဌိကပြေးပေါ်လားသူတော်တရားနဲ့သမာဓိဋ္ဌိဆိုတာဗြဟ္မဇောပါပဲအဲ့ဒါဓမ္မတွေမှန်မှန်ကန်ကန်သာဖြစ်ပြကလေးတွေ့တိုင်းတွေ့တိုင်း ရှုနေကြမယ်ဆိုသူတော်တရားနဲ့သမာဓိရှိလာတယ်သူတော်တရားနဲ့သမာဓိရှိလာရင်ဘယ်သူပြေးပါမလဲမသူတော်တရားနဲ့မိစ္ဆာဓိရှိပြေးသူတော်တရားနဲ့သမာဓိရှိလာရင်သဘောကျဒါဖြင့်ပရိယေပရိယေလို့ပြေးတာလားတဲ့ရှုတဲ့ညံလေးရောက်လာလို့ပြေးတယ် အဲ့ဒါကြောင့်ဟိုကဝစီကဒါကမနှောကရှင်းမလားဝစီကံနဲ့လာတာဝစီကံနဲ့ထေရသူကငကူကဝန်းနဲ့မနှောကံနဲ့နေတဲ့မသူတော်တရားမိစ္ဆာဒိဋ္ဌိအဲ့ဒါမနှောကံလာလို့မနှောကံနဲ့ပယ်ထုတ်ဒါကြကြမှတ်ပါအရင်ပိယတာဝစီကံမှုလေဝစီကံနဲ့လာတာဖြင့်ဟိုကဝစီကံလာလို့ဒီကဝစီကံနဲ့ထုတ်ရရင်တော်ပါရဲ့ အခုမသူတော်တရားနဲ့မိစ္ဆာရိတိကဘာကံလုံးမေးလို့ရှိရင်သေချာစဉ်းစားမနောကဟုတ်ကလားဘိဇာပြာပါဒမိစ္ဆာရိတိကမနောကငူးရအဘိဇာပြာပါဒတွေကလည်းမသူတော်တရားမိစ္ဆာရိတိကလည်းမနောကမသူတော်တရားပဲဒါဖြင့်မနောကံကို မနောကံနဲ့သင်ရရှင်းမလားဘာကံပါနဲ့နေရမယ် ခင်ဗျားတို့ဖြစ်နေတာကမနောကံကိုဝစီကံကိုခင်ဗျားတို့ကမနောကံနဲ့နှင်လို့လည်းမရဘူးခင်ဗျားတို့နှင်နေတာညကြပြီးရဟေတုပိရှောအာရုဏပိရှောနာပေကြီးရလို့ရဝစီကံနဲ့လို့မနောကံကဝင်နေပြေကုန်ပြေရှင်းမလားဒါပြန်မနောကံပါနဲ့နှင်ရမယ် တက္ကတိုက်တို့လွဲနေလို့ဖြေတာဗျာလွဲနေလို့ဒီဖြေကိုတာရှည်ဆွဲပြောပေးနေတာခင်ဗျားတို့နေရင်ရနေတဲ့ဥစ္စာကတခါတည်းရသတဝဆောတဝအုံနေများခံလို့ပေါ့ဗျာဖရာတောင်ဖြစ်သေးတာဟုတ်ဟမ်အုံပါတယ်ဆိုတော့ဖရာဖြစ်တာသဘောကျလားအဲ့ဒီကဲဆိုတရားဓမ္မတွေဒီဝစီကံတွေနဲ့ လွတ်ပြီးတော့အန္တရာယ်ကင်းလိုက်မယ်ဘေးတဏ္ဏယံထတ္တမခင်းရပါလို့လို့ဆို냐ဆိုလဲမနောကံကမပြေးဘူးတဲ့ပြေးရဲ့မပြေးပါဘူးအဘိဓါပြဘာရမိစ္ဆာဒိဋ္ဌိမနောကံကပြေးရဲ့မပြေးတော့မနောကံနဲ့မပြေးရင်တန်လိုက်ဆွဲလိုက်ဦးမယ်သူရှင်းမလားမပြေးရင်ပါတဲ့တန်လိုက်ဆိုရင်ခေါင်းကရံပြင်းကပါဆွဲမယ် မလျှောပဲဘူးလားကောင်းပြီဒါဖြင့်ဘုန်းကြီးတို့တရားဓမ္မတွေဘယ်လိုလုံးဝသိမယ်ဆိုတာကဒီနေ့တရားပေါ်ပါလားဘယ်လိုလုံးဝငကူကကိန်းနေတာလည်းမနှောကခုနေရမှာလဲကဲဒါဖြင့်ဝိပဿနာဆိုတာဗဇက်ကရောရတာလားစိတ်ထဲကကြည့်ရှုရမနှောတဲ့ကကြည့်ရှုရတာဒါဖြင့်မနှောကနဲ့နှင်း ရောင်ရမ်းပြီးကြလားတောင်အောင်မြောက်အောင်အောင်နေလို့မဖြစ်ဘူးရင်းနေကြလားအတော်ဆိုးနေလို့ပြောပါတယ်ဒကာရမရေးရှိလို့ရှိရင်ဣတိပိတော်ရွတ်လို့ရှိဣတိပိသောရွတ်လို့ရွတ်ဝန်နဲ့မဒီကံတွေကတော့ရှိရပဲအဲ့တော့ဒကာရမတို့ဝိပဿနာလို့လုပ်ပြီးဒီကရာနေပါဘုန်းကြီးရှင်းပြမယ်နိရောဓသမဘဝင်စားနေတဲ့ပုဂ္ဂိုလ်တွေဟာဒကာရမတို့မိရှုလို့မလောက်ဘူး လောင်မမလောင်ဘူးသဘောကျအဲ့တော့ဒကာရမတို့ဘေးကနေဝိုင်းပြီးမိကျူတာတောင်သူမနောကအကုသိုလ်ခံမရှိဘူးအတွတ်မလာနိုင်ဘူးလာနိုင်လေကဲဒါဖြင့်ဒကာရမတို့မနောကံမကောင်းတဲ့မငောကံကိုမနောကံချင်းဖယ်ရှားထုတ်ထုတ်တယ်ဗလားဒါဖြင့်ဝိပဿနာရှုတာဒီဘာကံတို့ ဒါဖြင့်မနောကံဖြစ်လို့ရှိရင်ခொနဲ့ကခေါ်ရတဲ့မနောကံပန်လိုက်မနောကံတွေဥလာဘူးရှိပါမလားရှိပါပါဗျာသူရဟရရောက်သူပေါ်ပေါ်တာဟုတ်အင်းအခုရှုတဲ့မနောကံကရောဒါရင်ပြေးရောပေါ့ဗျာဒါပြန်ခေါ်တာပြေးပေါ်လာတတ်တယ်လာအောင်မလားအင်းအန္တရာယ်ကင်းလို့ဘေးရှင်းလိုက်မယ်ဆိုတာသိကြတယ်မသိကြသေးဘူးလား ဒါဖြင့်ဥပဒနာလောက်ဟာဘာကံပါလေပါဇက်နဲ့လုံးလို့မရဘူးကိုယ်နဲ့ရှုလို့မရဘူးဉာဏ်နဲ့ဆိုတဲ့မနောကနဲ့ရှုမှရမယ်တခြားသောနည်းနဲ့ရှုလို့ရပါမလားဒါကြောင့်ဘာပါချင်းနှင်ရမှာပါလေဒါရင်မနောကမနောကချင်းနှင်လိုက်လို့ရှိရင်ဖြင့် အခေါ်ဓာတ်ဖြစ်တဲ့မနောကံတွေကပြေးပြီပြေးတဲ့အတွက်အလာဓာတ်ဖြစ်တဲ့ကတ်တွေက အနာရအောင်မလားဒါပြန်အန္တရာယ်ကင်းပေးခြင်းဆိုတာဒီဒါအသေးချာဆုံးပဲတခါတိုက်သဘောပါလားဒါပြန်ကျွတ်တို့ဘာအမြဲလုပ်နေဖို့သင့်ပါလေဝိပဿနာလုပ်တော့ဝန်းနဲ့ဘာကံဖြင့်ဒါပြန်အာဟုသောမနောကံတွေကပြေး ကုသိုလ်မနောကံတွေကအေးဝန်တဲ့ရောက်လာသောကြောင့်အကုသိုလ်တွေအကုန်မရှိတော့ဘူးဒါဖြင့်ဒကာရမတို့တန်လိုက်ပြီးထုတ်ပြစ်ဘယောဂတွေဝန်နေရှိသေးဘယောဂမရှိဘဲနဲ့ဟုတ်လားစုံတို့တရားတို့တပည့်တို့ကလာပူးခြင်းလို့ဘာကြောင့်လို့မနောကံပယောဂမရှိလို့သဘောကျလား ဒါဖြင့်ဒကာရမတို့ဘာလုံးနေကိုသင့်တယ်ဆိုတာပေါ်ဗလားဘာလုံးနေရမလဲအဲဥပဒနာမနောကံနဲ့နေပါဘာမှကြောက်လန့်ပြီးမနေနဲ့ဒါပဲအကူရမှာပဲရှင်းမလားဘယ်နည်းမျိုးသောဘယ်တည်းပြေရောဘာတွေရှုပ်နေတယ်ဆိုတာဒီမနောကံသာကောင်းဖို့လိုတယ်ဒါဖြင့်ဘယ်စိတ်ပေါ်ပေါ်ဘာလုပ်ကြ ဘယ်စိတ်ပေါ်ပေါ်ဖြစ်ဖြစ်ရှိတော့ဘာနဲ့ရှိပါလိမ့်အဲဖြစ်ပျက်ကဓမ္မယုံမနောကံကမနောဒွါရဓမ္မယုံကိုမနောဒွါရနဲ့ရှုတာရှင်းမလားဘာဥပါနဲ့ရှုပါလိမ့်သဘောကျကောင်းပြီဒါဖြင့်ဒီလိုမေဇောကဘယ်တစ်ချိန်စောပါလိမ့်ပထမဇောကဘယ်ချိန်ကျိုးပေးမှာပါလိမ့် ခုချိန်ကဆိုရင်9ရက်9လ9နှစ်ဆိုတော့ကျွတ်တို့အခါကာလဆိုင်သေးလားဒါပြန်အကလီကောအခါမလဲကျုပ်ပြီသဘောပါဗလားဒါပြန်ဒီဟာပဲလုံနေဖို့ရေးဟာနိဗ္ဗာန်လဲရောက်တယ်ကလဲကျော်တယ်ဒီဟာလည်းကောင်းပဲရှာတွေ့သဘောပါဗလားကဲယနေ့ဒီရင်တော့ကြစို့